အခန်းကြီး2အငယ်1မှ8အာတေဇရစ်မင်းကြီးနန်းဆန်20နိတန်လတွင်ရှေ့တော်၌တင်သော စပည့်ကိုငါကန်၍ဆက်လေ၏အထက်ကတခါမျှရှေ့တော်၌ညှို့ငယ်သောမျက်နာကို မပြဘူးသည်ဖြစ်၍ရှင်ဘင်ကကျမ်းမာလျက်နှင့်အဘယ်ကြောင့်မျက်နာညှို့ငယ်သနည်းဝမ်းနှင့်ဟန်ရှိပါသည်တကားဟု မိန်တော်မူလျင်ငါသည်အလွန်ကြောက်၍ရှင်ဘင်အသက်တော်အစဉ်အမြဲရှင်ပါစေ။ ကျွန်တော်ဘိုးဘေးတင်းကျိုင်းရှိရာမြို့သည်ပျက်စီးလျက်မြို့တကားလည်းမီးလောင်၍ကုန်ပြီဖြစ်သောကြောင့်ကျွန်တော်သည်မျက်နှာမညှိုးငယ်ဘဲအဘယ်သို့နေနိုင်ပါမည်နည်းဟုလျှောက်တော်ရှင်ဘုရင်ကအဘယ်သို့တောင်းလျှောက်ခြင်းတည်းဟု မေးတော်မူ၏ငါကလည်းအရှင်မင်းကြီးအလိုတော်ရှိ၍ကျွန်တော်ကိုစိတ်နှင့်တွေ့တော်မူလျင် ကျွန်တော်ဘိုးဘေးတင်းကျိုင်းရှိရာမြို့ကို ကျွန်တော်ပြုစုရမည်အကြောင်း ယုဒပြည်သို့စေလွတ်တော်မူပါဟုကောင်းကင်ဘုံ၏အရှင်ဘုရားသခင်အားဆုတောင်းပြီးမှလျှောက်လေ၏ထိုအခါမြောက်သားတော်နှင့်ရှင်၍ထိုင်နေစဉ်ရှင်မြင်ကတင်သွလင်အဘယ်မျှကာလကြာလိမ့်မည်နီအဘယ်ကာလမှပြန်လာမည်နီဟုမေးတော်မူသောကာလချင်းကိုငါလျှောက်ထားပြီးမှရှင်မြင်သည်အလိုတော်ရှိ၍ငါကိုလွှတ်လိုက်တော်မူ၏ တဖန်တုံ ရှင်မြင်းအလိုတော်ရှိလျင်မြစ်အနောက်ဖက်၌ရှိသောမြို့ဝန်တို့သည် ကျွန်တော်ကိုမစီမတာယေရုရှလင်မြို့သို့ပို့ရမည်အကြောင်းအမိန်တော်စာကိုတနာတော်မူပါဥယင်တော်မူအာတတ်သည်ဗိမာန်တော်ရဲတိုက်တကားတိုင်နှင့်တကားထုတ်ဖို့၎င်းမြို့ရိုးနှင့်ကျွန်တော်နေရာအိမ်ဖို့၎င်းတစ်ကိုပေးရမည်အကြောင်းအမိန်တော်စာကိုလည်းတနာတော်မူပါဟု တောင်းလျှောက်သည့်အတိုင်း ငါ၏ဘုရားသခင်တကူကျေးဇူးတော်ကြောင့်ရှင်မြင်းသည်ပေးသနာတော်မူ၏အငယ်ကိုမှ16ထိုအခါမြင့်အနောက်ဖက်မြို့ဝန်တို့ထံသို့ငါရောက်၍ရှင်မြင်း၏အမိန်တော်စာကိုပြ၏ရှင်မြင်းသည်လည်းတက်မှုနှင့်မြင်းစည်းသူရဲတို့ကိုငါနှင့်အတူစေလွတ်တော်မူသည်ဤဒေလံအမျိုးသားတို့၏အကျိုးကိုပြုစုခြင်းငှာ လူတယောက်လာကြောင်းကိုဟောရနိလူတမန်လက်နှင့်ကျွန်ခံသူအာမုံအမျိုးသားတောဘီတို့သည် ကြားတော်အလွန်နှလုံးမသာရှိကြ၏ငါသည်လည်းယေရုရှလင်မြို့သို့ရောက်၍သုံးရက်နေပြီးမှကို၌ပါသော သူအချို့တို့နှင့်တကွညအခါထ၍ယေရုရှလင်မြို့အဖို့ပြုခြင်းငါငါ၏ဖျားသခင်သည်ငါအားအဘယ်သို့သော အကြံပေးတော်မူသည်ကို အခြားသောသူတယောက်အားမျှမပြော၊ကိုစီးသောမြင်းမှတပါးအဘယ်အရာမျှမပါဘဲညဉ့်အခါချိုင့်တံခါးဖြင့်ထွက်၍နဂါးရေတွင်းတဘက်တချက်၊နောက်ချေးတံခါးတိုင်အောင်သွားသဖြင့်၊ယေရုရှလင်မြို့ရိုးသည်ပြိုပျက်လျက်၊မြို့တံခါးလည်းမီးလောင်၍မရှိသည်ကိုကြည့်ရှုပြီးမှ၊စမ်းရေတွင်းတံခါးနှင့် ရှင်ဘုရင်ရေကန်တိုင်အောင်လွန်ပြန်၍မြင်းလမ်းမရှိသောကြောင့် တဖန်ထိုည၌ချောင်းနားတွင်ရှောက်သွား၍မြို့ရိုးကိုကြည့်ရှုပြီးမှကျိုင်းတကားဖြင့်လှည့်၍ဝင်ပြန်လေ၏အဘယ်ရက်သို့သွားသည်အဘယ်သို့ပြုသည်ကို မင်းတို့သည်မသိကြယူဒလူယေဘရဟိမူမမင်းအရာရှိလှုပ်ဆောင်သောသူတစ်စုံတစ်ယောက် အားမျှငါသည်ကိုအမှုကိုမပြောသေးအငယ်၁၉မှ၂၀ နောက်တဖန်ငါတို့ခံရသောဆင်းရဲခြင်းယေရုရှလင်မြို့ပျက်စီးခြင်းမြို့တကားလည်းမိလောင်၍ကုန်ခြင်းကိုသင်တို့သိမြင်ကြ၏လာကြကဲ့ရဲ့ခြင်းနှင့်လွတ်မိအကြောင်းယေရုရှလင်မြို့ရိုးကိုတည်ကြကုန်အံ့ဟု သူတို့အားဆိုလျက်ငါ၏ဖျားသခင်သည်ငါအားပြုတော်မူသော ခြေဆုကို၎င်းရှင်ဘီရင်မိန့်တော်မူသောစကားကို၎င်းကြားပြောလေတော်သူတို့ကငါတို့သည်ထ၍ တည်ကြကုန်အံ့ဟုဆိုလျက်ထိုကောင်းမှုကိုပြီးစေခြင်းဟာတယောက်ကိုတယောက်နှိုးဆော်ကြ၏ထိုတရင်ကိုဟောရဏီလူတမ္မာလကျွန်ခံသူ အာမုံအမျိုးသားတောဘိအာရမျိုးသားဂေရှင်တို့သည်ကြားလျင် ပြည့်ရဲ့ပြု၍တင်တို့သည်အဘယ်သို့ ပြုကြမည်နီရှင်မင်းကို ပုံကန်ကြမည်လောဟုကဲ့ရဲ့လျက်ဆိုကြ၏ငါကလည်းကောင်းကင်ဘုံ၏အရှင် ဘုရားသခင်သည်ငါတို့ကိုအခွင့်ပေးတော်မူမည်ထိုကြောင့်ဘုရားသခင်ကျွန်ဖြစ်သောငါတို့သည်ထ၍တည်မည်တင်တို့မူကားယေရုရှလင်မြို့တွင်ဘာမျှမဆိုင် မပိုင်မှတ်เสียတတ်သေးမရှိဟု ပြန်ပြော၏